သာသနာတော်နှစ်2564နှစ်ကောဇာတက္ကရ1382ခုနှစ်နတ်တော်လာဇန်ရှိရ2020ပြည့်နှစ်ဒီဇင်ဘာလ22ရက်အင်္ဂါနေ့ရန်ကုန်မြို့ ဖခင်ဥအောင်မျိုးမင်းတင်မိခင်တော်အေးအေးမြင့်တို့အားအမှုထား၍သမီးအေတိတာမင်းတင်သာဥက္ကမင်းတင်အမေဇင်ဟိုတယ်နဲ့ resort မိသားစုတို့ဤဓမ္မပူဇာတရားလှူတော်မင်္ဂလာပွဲ၌ဟောကြားအပ်တော် စီးပွားရှာမှန်စွာသုံးအကြောင်းတရားဒေသနာတော်ဒီနေ့ညဓမ္မသဘင် ခန္ဓာကိုရွှေဘုန်းတော်သခင်ရှင်တော်မြတ်ဖရာဤမဟာကရုဏာဂုံကိုအာယုံပြုကာတည်ကျူးဖွဲ့ဆိုအပ်သော ဝန္ဒနာပနာမအာတိတကာထာကိုရွတ်စုပူဇော်ခြင်းဖြင့်စတင်ကြရအောင် ယောကပကောတိဟိပိယပမိယံကာလံကရုဏောအတိဒုက္ခရာနိခေရံကတောလောကဟိတယနာထောနမောမာကာရုဏိကတတတ္တာယောနာထုံဝိနိယများစွာတတ္တဝါဤချမ်းသာစီးပွားလိုလားတောင်းတကုန်ပေါင်းခါသဖြင့် နာထမြညာချင်းရှင်တော်မြတ်ဖရာသည် ကပ္ပဂေါတိဟိပိဂရေကဘာအေအတွက်သင်္ချာတို့ဖြင့်တော်လဲအဘယ်မေယံရေတဲ့တိုင်းဒါဖော်ပြခြင်းငါမစွမ်းနိုင်ပါသောကာလလေးအသင်ချေသိနေကဘာရှိကြသောကာလပတ်လုံးလောကဟိတယတတလောကဤအကျိုးစီးပွားအလုံးငါ အတိဒုက္ခရာနိဥ္စာ အသက်ခြေလဲအင်္ဂါမေတ္တာကြီးမှသမိသာနှင့်တထာဇနီဆွညင်းကြီးဟုကျက်သည်ထဝဲငါးသွဲအစုအလုံးခဲရင်သောမှုတို့ကိုကရုဏတော်ဖျားဖြစ်ရန်ဤတန်ကြိုးကိုအာထုတော်မူရသည်ဖြစ်ဖြင့်ခေရန်လက်ချင်းမျက်လုံးအသက်ဆုံးလျက်နှလုံးစိတ်ဝံကိုရောဤပင်မခြင်းသို့ ကတောဘဝတဏ္ဏချိန်ဖန်များစွာရောက်တော်မူခဲ့ရရှာလိပြီမဟာကရုဏီကသတ္တဝါများယင်ဝေသားကဲ့သို့တဏှာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောတသနာတသဝိနည်းများစွာတတဝဤချမ်းသာစီပွားလိုလားတောင်းတဂုံပေါင်းခါသဖြင့်နာထမြညာထိုးရှင်တော်မြတ်ဖရာအား နမောယုတိပြောင်းပြောင်းမံကိုလျော်၍ကရောယုကျိုးရှိခိုးခြင်းသည်အထုဘဝတုစင်စစ်မသွေဖြစ်ပါစေတည်းစီပွားရှာမှန်စွာသုံး လူဘဝရလာတဲ့ပုဂ္ဂိုလ်တွေစီဝဥစ္စာရှာကြရတယ်ရှာတဲ့အခါမှာရလာတဲ့စီဝဥစ္စာကိုလည်းပဲမှန်ကန်စွာ သုံးစွဲရမယ်လို့မြတ်စွာဘုရားဟောကြားတဲ့သုတ်တတစ်ခုခြေပြုပြီးတော့နိုင်မှတ်သားကြရအောင်ဒီတရားကိုမြတ်စွာဘုရားက စေရွန်ကျောင်းတကကြီးအနာတပိန်အမိရတဲ့သူတတ္တတထေးကို ဟောတဲ့တရားပဲဖြစ်တယ်နာတပိန်နဲ့ပတ်သက်လာလို့ရှိရင်မြတ်စွာဘုရားကလူမှုရေးနဲ့ပတ်သက်တဲ့တရားတွေဟောရများတယ်ဝိပဿနာတရားတို့ ကျင့်စဉ်တွေနဲ့ပတ်သက်ပြီးတော့ဟောတာရှိတော်လည်းပဲနဲတယ်လို့ပြောဒါကြောင့်မို့နာရဝိန်တထေကြီးဟာနောက်ဆုံးအချိန်ရောက်တဲ့အခါရှင်သာရိပုတ္တရာဟောတဲ့အစွဲဖြုတ်တဲ့တရားအနာဒပင်နိကောဝါဒဆိုတဲ့တရားကိုနားလဲရတဲ့အခါမှာသူမျက်ရည်ကျတယ်။ဘာကြောင့်လို့ဆိုရင်ဒီလိုလေးနှစ်တဲ့တရားကိုအရင်တော့မဟောကြဘူးတဲ့ ရှင်သာရိပုတ္တရာကဒီတရားမျိုးဟာတဲ့ရှိဘဥစ္စာရှားနေတဲ့ပုဂ္ဂိုလ်တွေကိုသိဟောလိမ့်မရှိဘူးပေါ့ဒါကြောင့်မို့လို့ရှိဘဥစ္စာရှားပြီးလူမှုတမ်းမှုဝါသနာပါတဲ့ပုဂ္ဂိုလ်တွေအတွက်လူတန်းနဲ့ပတ်သက်တဲ့တရားတွေကိုပဲဟောတာဖြစ်တယ်အဲ့ဒီမှာသူလျှောက်ထားသွားတယ် လေးလက်တဲ့ဝိပဿနာတရားတွေနဲ့ပတ်သက်ပြီးတော့လေဟောပါဗျာလို့အဲ့ဒါကိုထောက်ထားလို့ရှင်အလားရိနဲ့ပတ်သက်တဲ့ဟောတဲ့တရားတွေကဘဝမှာမြည်တို့မြည်ဖို့နေထိုင်ပြီးတော့ကုသိုလ်ကောင်းမှုမြည်တို့လုပ်ရမယ်ဆိုတာသူ့ရဲ့စရိုက်ဝါဒနာဣဇာတရားဆန္ဒနဲ့ကိုက်ညီအောင်မြတ်စွာဘုရားဟောတယ်လို့ပဲမှတ်သားရမှာပေါ့အခုဒီသုတ်တန်ကို ဟောတဲ့အခါမှာတုတ်တန်ရဲ့နာမည်ကိုတော့အာဒီယတုတ်တန်လို့ပေးထားတယ်အင်္ဂုတ္တရနိကေပိစကနိဗ္ဗာန်မှာလာတဲ့အာဒီယတုတ်တန်အာရိယဆိုတာစီးပွားရှာခြင်းအကြောင်းလို့ဒီလိုအဓိပ္ပာယ်ရတော့နာရိုင်တထေးကဘုရားဘာသာမဖြစ်ခင်ကလည်းအလှူဒန်းဝါသနာပါတယ်စားရမဲ့မဲ့တောင်းရမဲ့မဲ့ပုဂ္ဂိုလ်တွေကို နေ့စဉ်နဲ့အမျှကျွေးမွေးဆောင်ရှောက်လို့သူ့ကိုအနတ္ထပိဏိကလို့အများပြည်သူက ခေါ်တဲ့နာမည်နဲ့ပဲတွင်ကျဲသွားတယ်အနတ္ထဆိုတာခုကိုရမဲ့တဲ့ဆင်းရဲသားတွေကိုပိဏိကအစားအစာ ပေးတဲ့ပုဂ္ဂိုလ်လို့ဒီလိုဆိုလို့တဲ့အတိတ်ပဲပေါ့နော် အဲ့တော့သူဝါသနာကိုကလူရတန်းရတာကိုသူစိတ်ထဲမှာကြည်နူးတယ်အလူတန်းရေရောတယ်လို့ဆိုလို့ဘောရဝဒဖြစ်တော့လည်းပဲဆက်လက်ပြီးတော့လှူတန်းတယ်ဘောရဝဒဖြစ်တော့ပို့ပြီးတော့လှူတာမြတ်စွာဘုရားနဲ့ရာဇဂျူမြို့မှာတွေ့တာသူတွေ့တော့အဲ့ဒီတော့တွေ့တော့ကိုရောင်းကုံဝယ်လှုပ်ရင်းကနေပြီးတော့သူနဲ့ သမီးရောက်ဖတ်တော်တဲ့ရာဇဂျူတထေးအိမ်မှာသူကတဲလေးရှိတာရာဇဂျူတထေးကသူလာတာစကားမပြောနိုင်ဘူးအဲ့ဒီနေ့လှုပ်ရှုပ်နေတယ်။ဘာကြောင့်လှုပ်ရှုပ်တုံးဆိုရင်ဖျားမှုရှိတဲ့တန်ဃာတွေကိုဆွမ်းသပ်ပင့်ထားတာဖြစ်လို့အဲ့ဒီအလုပ်တွေလုပ်နေတော့ခါတိုင်းဆိုရင်သူ့ကိုလာကြိုးနိုင်တဲ့အချိန်ပေးနိုင်တယ်ဒီတစ်ခါမကြိုးနိုင်ဘူး။ဘာကြောင့်လဲဆိုတာကို စကားစပိပြောတဲ့အခါမှာမြတ်စွာဘုရားပွင့်နေလို့ဖျားမှုရှိတဲ့တန်ခါတွေဆွန့်ကပ်ဖို့အလုံးများနေတယ်ဆိုတဲ့အကြောင်းပြောတော့အဲ့ဒီမှာဖျားပွင့်နေဗုဒ္ဓဆိုတဲ့တန်ကြားတဲ့သူ့ရင်ထဲနှလုံးထဲမှာဆွဲသွားပြီးမြတ်စွာဘုရားစီတော်ရောက်စိတ်ကပ်ပြီးတောတပံဖြစ်သွားခဲ့တာဟုတ်အဲ့ဒီနောက်မှာ မြတ်စွာဘုရားကိုသာဝတိပြည်ကြွဖို့အဲ့တုန်းကပင်သွားတာအဲ့တော့သူကပင်ကိုရဲ့စရိုက်ဝါသနာကိုကလူမှုတမ်းမှုဝါသနာပါတယ်အဲ့တော့မြတ်စွာဘုရားဟောတဲ့တရားတွေဟာလည်းပဲအလူတန်းနဲ့ပတ်သက်တဲ့တရားတွေစီပါဥစ္စာရှာတာတွေနဲ့ပတ်သက်ပြီးတော့ဟောတာတွေများတော့လောကလူတွေကလည်းပဲဘုရားဘာသာဖြစ်စေဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်ပဲဖြစ်စေ လူဘဝရလာရင်တော့စီးပွားရှာကြရတာပဲအဲ့လိုစီးပွားရှာတဲ့အခါမှာကြတော့ဘုရားရဲ့အဆုံးအမရကြတော့စီးပွားရှာပုံရှာနည်းကိုတော့အပြစ်ကင်းတဲ့စီးပွားရှာနည်းကိုတော့မြတ်စွာဘုရားဟောတယ်အပြစ်မကင်းတဲ့စီးပွားရေးမလုပ်ဖို့တော့ဆုံးမတယ်ပေါ့သို့တော့ကနေ့ခေတ်မှာ မာပြည်မှာတော့မဟုတ်ဘူးဒီမှာတော့မကြဘူးပေါ့လေရှိကောင်းရှိနိုင်တာကိုရီးယားလူငယ်တွေရဲ့ကိုရီးယားနိုင်ငံလူငယ်တွေရဲ့အကြောင်းနဲ့ပတ်သက်ပြီးကိုရီးယားဘိက္ခုနီမတူကပြောသွားတာဘုရားဘာသာဖြစ်လို့ရှိရင်စီးပွားရေးမတိုးတက်ဘူးဆိုတဲ့အမြင်လူငယ်တွေမှာပေါ်နေတယ်တဲ့။ဘာကြောင့်လို့ဆိုရင်စီးပွားရှာတဲ့အခါမှာ ဒုစရိုက်ကင်းပြီးတော့တရားမျှတတဲ့စီးပွားရေးကိုလုပ်ဖို့မြတ်စွာဘုရားကညွှန်တာကိုအဲ့ဒါကြောင့်ပဲပြောသလားမသိဘူးအဲ့တော့စီးပွားရှာတဲ့အခါမှာတော့မြတ်စွာဘုရားအပြစ်ကင်းတဲ့စီးပွားရှာတရားသဖြင့်စီးပွားရှာတာကိုနှစ်သက်တယ်ဒါကတော့မှန်တယ်ဒုစရိုက်နဲ့တရားရှာတာစီးပွားရှာတာကိုတော့အာမပေးဘူးဒါဖြင့်အနာရဝိသတိကြီးက ဘာနဲ့စီးပွားဖြစ်တာလဲသူဘယ်လိုစီးပွားရှာတာသူမျိုးရိုးကတထေးတော့တထေးမျိုးရိုးပဲသူဘာစီးပွားလုပ်တုံးလို့စာပေကျမ်းကနေမှာရေးထားတဲ့အချက်တွေကိုကြည့်ရင်သူဟာထိုခေတ်ကလုံများတဲ့ကတိဂောရခဝနိစဆိုတဲ့စီးပွားရေးပေါ့ကတိဆိုတာထွန်ရဲစိုက်ပြိုးတယ် ခောရခဆိုတာနွားမွေးတယ်ဝဏိဆဆိုတာအယောင်းဝယ်လုပ်တယ်အဲ့တော့အနာတဝိတထေးကြီးရဲ့စီးပွားရေးဟာလဲထွန်ခြင်းစိုက်ပျိုးရေးလုပ်ခြင်းနွားမွေးခြင်းနဲ့အယောင်းဝယ်လုပ်ခြင်းပဲအဲ့ဒါနဲ့ပဲသူချမ်းသာအဲ့တော့အဲ့ဒီလုပ်တွေကတော့ဟိုဒုစရိုက်ကင်းတဲ့လုပ်တွေလို့ပြောနွားမွေးတယ်ဆိုတာဟာ အသားစားဖို့မွေးတယ်နွားမျိုးမဟုတ်ဘူးနှိုးစားနွားတွေမွေးတာဘယ်လောက်ဒီအောင်မွေးတော့ဆိုလို့ရှိရင်အကောင်းကြီးသိမ့်ထီအောင်ရှိပုံရတယ်ဘာလို့လို့ဆိုရင် သူ့နွားတွေကိုစောင့်ရှောက်တဲ့ပုဂ္ဂိုလ်ဟာရွာတရွာတည်ပြီးတော့နွားကြောင့်သားရွာဆိုပြီးတော့ရှိတယ် သူ့ရဲ့နွားเจ้าသားနန္ဒဆိုတဲ့နွားเจ้าသားအကြောင်းစာပေကျမ်းကမှာတစွန်းတစဖော်ပြထားတာရှိတယ်အဲ့တော့နွားမွေးတာဘာအတွက်တုံးလို့ဆိုနွားနို့တို့ဒိန်တို့ထောပတ်တို့ဒီဟာတွေအတွက်နွားကထွက်တဲ့နှုတ်ထွက်ပစ္စည်းတွေအဲ့ဒါတွေကိုရောင်းဝယ်လုပ်တယ်စားတယ် အဲ့ဒီအတွက်မွေးတယ်နွားမွေးတယ်ပြီးတော့စိုက်ပျိုးရေးလုပ်တယ်လက်ထော်နဲ့ဆန်းစပါးစိုက်ပျိုးတယ်ပဲနှမ်းစိုက်ပျိုးတယ်ပြီးတဲ့အခါကျတော့ကုံရောင်းကုံဝယ်လုပ်တယ်တနေ့ကနေတနေ့သွားပြီးတော့ကုံရောင်းကုံဝယ်လုပ်တယ်အဲ့ဒါသူစီပွားပဲဘုရားဘာသာမဖြစ်ခင်ကလည်းအဲ့ဒီစီပွားကိုလုပ်တယ်ဘုရားဘာသာဖြစ်တော့လည်းအဲ့ဒီစီပွားပဲလုပ်တယ်သူ ဒါတစိတစောင်းကြည့်မယ်ဆိုရင်အနာတပိတ်ရဲ့စီးပွားဟာဒီတိုင်းပဲဝိသခါတို့ရောစီးပွားရောဆိုသူတို့လည်းတူတူပဲဒီစီးပွားဝယ်လောက်ကြတယ်အယောင်ဝယ်လောက်တယ်လက်ထုံးနဲ့နွားချောင်းနဲ့အဲ့ဒီဟာတော့အဓိကမြန်မာနိုင်ငံလူနိုင်ငံမျိုးမှလည်းပဲမြေယာတွေပေါများသည့်အတွက်ကြောင့်လက်ထုံးချင်းနွားချောင်းချင်းဆိုတဲ့အလုပ်ဟာဒီကနေ့ခေတ်ဒီကနေ့ပုံစံနဲ့ကြတော့ တောင်သူလယ်သမားတွေကဆင်းရဲလွမ်းပါဖြစ်နေကြတယ်ပေါ့နော်အမှန်ကတော့လေတော့နှောကြောင်းချင်းအခြေခံပြီးတော့စာအုပ်နေကိုထောက်ပံ့နိုင်တာဖြစ်လို့မြေယာမှာလောက်ကင်စားတာဟာအပြစ်လည်းကင်းပြီးတော့စာနာရိတ်ခါလည်းဖူလုံစေတာပေါ့ခဏခေတ်မှာတော့ agriculture based economy ဆိုပြီးတော့စိုက်ပျိုးရေးကိုအခြေခံတဲ့ စီးပွားရေးဆိုပြီးတော့ခုလှုပ်လာကြဒါကောင်းတဲ့ဟာတစ်ခုပဲဘာလို့လဲဆိုရင်လူဆိုတာတပြည့်ပစ္စည်းတွေဥပမာကာမစီလည်းနေလို့ရတယ်ထမင်းမစားပဲနေလို့မရအစမ်းနဲ့ရိတ်ခါကအမတမအရေးကြီးတယ်ကဘာမှာလူတွေရှစ်ယောက်တယောက်လောက်ကစာနာရိတ်ခါမလုံမလောက်ဘူးဖြစ်တယ်လို့ဆိုတယ်ဒါကြောင့်မို့စာနာရိတ်ခါထုတ်လုပ်တဲ့အလုပ်ကတော့ အဲ့ဒါမှလှုပ်သိလှုပ်ထိုက်တဲ့အလုပ်ရှေးခေတ်ကတော့ဝိသခာတို့အနာရိန်တို့စီးပွားလုပ်တဲ့ဆိုတာစန္ဒရိကထုတ်တဲ့အလုပ်အယောင်းဝယ်လုပ်ဒီလုပ်တွေကိုလုပ်ကြတယ်သူတို့သူတို့ကိုမိခိုပြီးတော့လုပ်တဲ့ကြေးရွာတွေသူတို့ကိုမိခိုပြီးတော့နေတဲ့လူတွေဟာအများကြီးပဲသိမ့်ချီထီအောင် ရှိကြတယ်အဲ့ဒီလို စီးပွားရေးနဲ့အတမွေးဝမ်းကြောင်းပြည့်တဲ့အနာရဘိန်တထေးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဒီဟောတာစီးပွားရေးဆိုတာရည်ရွယ်ချက်မျိုးမျိုးနဲ့လှုပ်ကြတာမြတ်စွာဘုရားကမှန်ကန်တဲ့လမ်းကြောင်းမဟုတ်တင်ပေးတယ်ဟုတ်ပြီစီးပွားလှုပ်တာဘာအတွက်လဲရလာတဲ့စီးပွားကိုဘယ်လိုသုံးမလဲဘယ်လိုစီးပွားလုပ်မလဲဘယ်လိုသုံးမလဲဆိုတာကို ထိတုတ်တံမှာလမ်းညွှန်မှုပေးထားတာပဲဒီလမ်းညွှန်မှုကလည်းပဲတရားမြတ်တဲ့ရှုထောင့်ကနေပြီးတော့ဒီဘဝလဲကောင်း နောက်ဘဝလဲကောင်းအပြစ်ကင်းတဲ့စီးပွားရေးတစ်ခုအနေနဲ့မြတ်စွာဘုရားကလမ်းညွှန်ပေးတာဒီစီးပွားရေးမျိုး လုပ်ပြီးတော့ဒီလိုအသုံးပြုလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာဒီဘဝမှာလဲချီးမွမ်းပွဲဖြစ်တယ် နောက်မောလည်းကောင်းရာသူအတိရောက်နိုင်တယ်ဟောအဲ့ဒီစီးပွားမျိုးခိုင်းဒီဘဝတော့ချမ်းသာပါရဲ့နောက်ဘဝမှာအပင်ငရဲကြသွားတယ်ဆိုတာမျိုးကြတော့မကောင်းဘူးပေါ့နော်တဘဝပဲကောင်းစားတယ်နောက်ဘဝမကောင်းစားခဏိခဏရှိတာမလိတာတွေကသူစေလုပ်ငန်းနဲ့သက်မွေးတယ်မူရည်စေဝါနဲ့လုံမွေးတယ်သက်မွေးတယ်ဒီဘဝတော့ပတ်စံပေါ်ပေါ်သုံးညင်သုံးရမယ်ဒီဘဝတွေပဲအဖန်စီခံရတာတို့ချုပ်နှောင်ခံရတာတို့ဒါမျိုးတွေဖြစ်တာပဲ မလွတ်မကင်းတာတွေလုပ်မယ်ဆိုလို့ရှိရင်ဒုစရိုက်နဲ့အသက်မွေးမယ်ဆိုလို့ရှိရင်စိတ်ဆင်းရဲမှုကိုယ်ဆင်းရဲမှုတွေပြဿနာတွေမကြုံမှုကြုံတယ်သို့တော့ဒုစရိုက်နဲ့လုပ်ငန်းနဲ့လုပ်ပြီးတော့အကျိုးပေးတဲ့လူတွေရှိတယ်ဒုစရိုက်နဲ့ချမ်းသာကြွယ်ဝနေတဲ့လူတွေရှိတယ်အဲ့ဒါဒုစရိုက်အလုံးကြောင့်ချမ်းသာတာတော့မဟုတ်ဘူးအဲ့ဒီနေရာမှာမျက်စိလဲသွားတတ်တဲ့လူတွေပါ ကံကံရဲ့အကျိုးဆိုတာနဲ့ပတ်သက်ပြီးမျက်စိလဲသွားတာတဲ့အဲ့ဒါကိုဘုရားဝါဒဝိနည်းတတိထားဖို့လိုတယ်တည်တည်ချာချာဆွဲဆွဲမြင်းမြင်းမှတ်ရမှာတော့ကောင်းကျိုးချမ်းသာမှန်သမျှကုသိုလ်ရဲ့အကျိုးဆိုးကျိုးဆင်းရဲဒုက္ခမှန်သမျှအကုသိုလ်ရဲ့အကျိုးဒါတော့ပုံသေးကချက်နိယမအနေနဲ့မှတ်တာနိယမအနေနဲ့ ဒါဖြင့်ဒုစရိုက်လုပ်တဲ့ပုဂ္ဂိုလ်တွေချမ်းသာကြွယ်ဝနေတာဘာဖြစ်လို့လဲဒီဒုစရိုက်အလုပ်ကြောင့်ရတာလားအပေါ်အားဖြင့်ကြည့်ရင်ဒုစရိုက်အလုပ်ကြောင့်ရတယ်လို့ထင်တာသို့တော့သူစီးပွားဖြစ်ပြီးတော့အဆင်ပြေနေတာဟာကုသိုလ်ရဲ့ပံ့ပိုးမှုလို့ဒီလိုဆိုတယ်သူလုပ်တဲ့အကုသိုလ်လုပ်ဒုစရိုက်အလုပ်ကခုမှပဲစိုက်ပျိုးတော့အဆင့်ရှိတော့ သူကအကျိုးမထုတ်လို့သေးဘူးရှေးရခင်ကလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုတွေကနေပြီးခုချိန်မှာအကျိုးပေးနေတာလို့သူတို့ယူအောင်မှာဖြစ်တယ်အကုသိုလ်ကဘယ်တော့မှကောင်းကျိုးမပေးဘူးအကုသိုလ်ကိုအကြောင်းပြုပြီးတော့ကုသိုလ်ကံကဝင်ပြီးတော့အကျိုးပေးနေတာလို့ဒီလိုလည်းရှိတတ်သေးတယ်နော်ဒီလိုလည်းရှိသေးတယ်အဲ့တော့နိယမရဲ့သဘောကိုသိသိချာချာနားလည်ဖို့ စဉ်းစားကြည့်လေအစိတ်ဆိုတာအစိတ်ပဲအကုသိုလ်ဆိုတာလည်းအကုသိုလ်ပဲအစိတ်ဟာအစိတ်တင်သွားရင်ဒုက္ခတော့ရောက်တာပဲရမြသိရင်အသက်ထီအောင်ဆုံးရှုံးနိုင်တယ်ပေါ့ဒါအစိတ်ရဲ့သဘောပဲအကုသိုလ်ကလည်းပဲထို့တူပဲလူဆူကျူဆူကျူပေးမှာပဲအကုသိုလ်ကုသိုလ်ကသာကောင်းကျိုးပေးတယ်လို့အဲ့ဒီသဘောကို အခိုင်အမာခံယူထားပြီးတော့ဒီကောင်းတာကိုလုပ်ဖို့အမတမအရေးကြီးတာပေါ့နော်ကောင်းတာကိုလုပ်ဖို့မကောင်းတာလုပ်ပြီးကြီးပွားတာလေးတွေကိုသွားပြီးတော့အားကြနေတတ်တဲ့တစ်ခါတစ်ခါလူဆိုတာသို့တော့မကောင်းတဲ့အလုပ်တွေကအကျိုးပေးပြီဆိုတဲ့အခါမှာလိမ့်နေအောင်ခံရတတ်တယ်ပေါ့နော်အဲ့တော့ စီးပွားလုပ်တဲ့ပုံစံကိုမြတ်စွာဘုရားကအနာရဝိန်တထေကြီးကိုဟောတာဒီတုတ်တာနာရဝိန်ကအเจ้าကိုတနေ့နှစ်ခေါက်ရောက်တယ်သူရောက်တိုင်းသူရောက်တိုင်းသူရောက်တိုင်းမြတ်စွာဘုရားကတရားတစ်ပုဒ်တော်ဟောလို့ရှိတယ်လို့ဆိုတယ်အခုဒီနေ့ဒီမှာဟောတဲ့တရားကြတော့ဘာတော့ဆိုရင်နာရဝိန်ကိုဟောလိုက်တဲ့တရားကပင်စိမေဃာပတိဘောဂနာအာဒီယာ သူလည်းစီးပွားလုပ်နေတဲ့ပုဂ္ဂိုလ်ဥစ္စာစီးပွားရှာပွေးနေတဲ့ပုဂ္ဂိုလ်ပေါ့နော်ဘောဂလို့ဆိုတဲ့စီးပွားဥစ္စာဘာကြောင့်လူတွေဟာ ရှာကြသလဲမြတ်စွာဘုရားကမှန်ကန်တဲ့လမ်းကြောင်းတစ်ခုအနေနဲ့အနာရိန်ကိုအကြောင်းပြုပြီးတော့ဟောတာအနာရိန်ကမူလကတည်းကသူကဒုစရိုက်ကင်းတဲ့စီးပွားရေးနဲ့အသက်မွေးခဲ့တာဖြစ်တယ်သူ့ကိုဟောခြင်းအပြင် သူနဲ့အတူတကွလာတဲ့ပုဂ္ဂိုလ်တွေအခြားပုဂ္ဂိုလ်တွေဒီဆုံးမဩဝါဒတရားကိုနိုင်ယူခွင့်ရသွားတဲ့အခါမှာစီးပွားရှာပုံလမ်းမှားနေတဲ့ပုဂ္ဂိုလ်တွေကိုလမ်းမှန်ပို့ပေးပြီးသားဖြစ်တယ်ပေါ့အနာရိနဲ့ပတ်သက်ပြီးတော့သူစိတ်ဝင်စားတဲ့အချက်မျိုးအနေနဲ့အဆောပြဟောတာလောကမှာတဲ့လူတွေဟာလူဖြစ်လာလို့ရှိရင် စီးပွားဥစ္စာတိုးတက်အောင်အလုပ်တစ်ခုလုပ်ကြတယ်ခဏိခေတ်မှာဆိုရင်တော့အလုပ်တွေပိုများတယ်ပေါ့နော်လုပ်เสียတွေလည်းပိုများတယ်စီးပွားရှာတဲ့အကွက်ကလည်းများရှေးခေတ်ကတော့စီးပွားရှာတယ်ဆိုတာသိအများကြီးမဟုတ်ခြုံပြောလိုက်လို့ရှိရင်တော့တူတူတော့ကြမှာပါ စိုက်ပျိုးရေးလှုပ်လှုပ်တယ်မွေးမြူရေးလှုပ်လှုပ်တယ်နောက် မင်းမှုတန်းနဲ့သက်မွေးကြတာရှိတယ်အမှုတန်းနဲ့သက်မွေးတာကတိခေတ်လည်းပဲဒီလိုပါပဲသက်မွေးကြတယ်အဲ့ဒီထဲမှာမြတ်စွာဘုရားကစီးပွားဥစ္စာဘာကြောင့်ရှာကြသလဲရှာတဲ့အခါဘယ်လိုရှာရမလဲရှာလို့ရလာတဲ့ပစ္စည်းဟာဘယ်လိုမှန်ကန်စွာအသုံးပြုရမလဲအဲ့ဒါကိုနာရဝိန်တထေကြီးကိုဩဝါဒပေးတာပဲ စီးပွားလဲရှာရှာရတဲ့အခါမှာတရားတရားသဖြင့်တရားမပြက်စီးပွားရှာရလာတဲ့စီးပွားကိုဘယ်အတွက်သုံးချရမလဲအဲ့ဒါလို့ဆိုရင်အခုဘဝလည်းကောင်းတယ်နောက်ဘဝလည်းကောင်းတယ်ဆိုတဲ့လောကမှာမိသားစုဘဝနဲ့နေပြီးတော့စီးပွားဥစ္စာလုပ်နေတဲ့ပုဂ္ဂိုလ်တွေအတွက်တော့ ဒီတရားဟာတကယ်ဘဝအတွက်ခိုင်လိုင်းတစ်ခုပဲလို့ဒီတိုင်းသွားလို့ရှိရင်လမ်းဆုံးပန်းတိုင်ဆိုတာအမှန်တမ်းကောင်းတဲ့လမ်းဆုံးပန်းတိုင်ကိုရောက်မှာပဲဖြစ်တယ်ပေါ့အဲ့တော့လောကမှာဟုတ်ပြီ စီးပွားရှာတယ်ဆိုတာအကြောင်း၅မျိုးနဲ့စီးပွားရှာကြတယ်ရည်ရွယ်ချက်၅မျိုးရှိကြတယ်လို့ရှာတဲ့အခါမှာမြတ်စွာဘုရားထည့်ပြီးတော့စီးပွားရှာရင် ဘလို့ရှာရမလဲရှာဖို့ရှာနည်းကစီးပွားကိုတရားတဲ့နိလနဲ့ပဲရှာရမယ်ဆိုတဲ့အတိတ်ပဲကြိုးစားပြီးတော့စီးပွားရှာလုံလဝိရိယစိုက်ထုတ်ပြီးတော့ကိုအားနဲ့ကိုညံစွမ်းအားကာယစွမ်းအားနဲ့ပဲစီးပွားရှာမယ်အဲ့ဒီမှာဖះကိုယ်တိုင်သုံးထားတဲ့စကားလုံးလေးတွေကိုပြောရမယ်ဆိုရင် ဥဋ္ဌာဏဝီရိယဓိကတာသူစီးပွားရှာတာဟာတက်တက်ကြွကြွလုံလဝီရိယနဲ့ကြိုးစားပြီးတော့စီးပွားရှာတယ်ဘာဟာဗလပရိစိတာတယ်လက်ယုံအားကိုအသုံးချပြီးတော့စီးပွားရှာတယ်ဆိုတော့ဒီဆိုလိုတာကကိုလုံလနဲ့ကိုယ့်ရဲ့လုံလဝီရိယနဲ့ရှာတယ်ကိုလက်ယုံကိုအားကိုပြီးရှာတယ်ဆိုတော့ သူများစီကမတရားလုပ်တာမဟုတ်ဘူးပေါ့နော်ကိုယ့်ကိုစူးစမ်းအထုတ်ပြီးတော့စီးပွားရအောင်လုပ်တယ်လို့ဒီလိုဆွတ်လို့တယ်ပေါ့နောက်တစ်ခုကသေတာဝက်ခိတ်တိသေတာဝက်ခိတ်တာဆိုဖမာတွေပြောလို့ရှိတယ်အလုံးလုံးရတာနှစ်ဖူးကချွေချီမကြအောင်ဆိုတာရှိတယ်ရသော်ဗျာလည်းဒီသေတာဝက်ခိတ်တာဆိုတာ ချွေးတီတီထွက်အောင် လုပ်လို့ရတယ်ဒါစူးစမ်းရဲဆိုအတိပဲအဲ့ဒီမှာအဓိကအချက်ကတော့ဘာလို့ဆိုရင်ပြောချင်တာကတော့ဓမ္မဓမ္မိကေဟိဓမ္မလတ္တိဟိတဲ့သူရှာတဲ့စီးပွားက တရားသဖြင့်ရှာတဲ့စီးပွားဆိုလိုတာကိုချင်းတရားမပြက်ပြားပဲရတဲ့စီးပွားလို့လိန်ညာပြီးတော့လှုပ်တဲ့စီးပွားလည်းမဟုတ်ဘူးမတရားကောင်းမှုဖြတ်တဲ့စီးပွားလည်းမဟုတ်ဘူး သူတစ်ပါးရဲ့အသက်တွေနဲ့အသက်မွေးတဲ့စီးပွားလည်းမဟုတ်ဘူးနော်ကိုကိုယ်တိုင်အလုံးလုံးပြီးတော့စုဆောင်ပြီးရရှိလာတဲ့ငွေကြေးတဏစီးပွားဥစ္စာလို့ဓမ္မိကေဟိဓမ္မလတ္ထေဟိတဲ့ဘုရားတာဝကလို့ဆိုတဲ့ဘုရားဘာသာတွေဟာ စီးပွားရှာပြီးဆိုရင်ဒါအဓိကတတိထားဖို့လို့ဒုစရိုက်နဲ့မရှာနဲ့သူစရိုက်လုံးကနဲ့ကောင်းရောင်းကောင်းဝင်နဲ့ရှာရမယ် ဒါကိုကိုကိုလို့ကိုစွမ်းအားနဲ့ကိုလို့အားနဲ့ကိုဒါချွေးထက်တာမထွက်တာအထိကမဟုတ်ဘူးကြိုးစားရဲဆိုတဲ့အတိပ္ပယ်ကိုယ့်ကိုကြိုးစားပြီးတော့မှန်ကန်တဲ့လမ်းကြောင်းနဲ့စီးပွားရှာပါမတရားလုပ်တာလည်းမဟုတ်ဘူးခိုးတာလည်းမဟုတ်လူတာလည်းမဟုတ်လိန်လိန်ရောင်းတာလည်းမဟုတ်ဘူးမှန်မှန်ကန်ကန်စီးပွားဥစ္စာကိုရှာတယ်ဒါရှာကြံတဲ့အပိုင်းလေးပါ မြတ်စွာဘုရားဒီစကလုံးလေးတွေနဲ့သုံးထားတယ်နော်တရားသဖြင့်ရတဲ့ပစ္စည်းဥစ္စာဖြစ်တယ်လောကမှာမတရားသဖြင့်ရတဲ့ပစ္စည်းဥစ္စာတွေကလည်းရှိသေးတယ်လေမတရားသဖြင့်ရတယ်ဆိုတာသူများစီက လိန်ယူတာတို့ခိုးခိုးယူတာတို့မတရားတဲ့ဤတွေနဲ့လှုပ်ပြီးတော့ရထားတာတို့အဲ့ဒါတွေမဟုတ်ဘဲနဲ့တရားသဖြင့်အယောင်ဝယ်ကဖြစ်စေ ကိုလှုပ်အားနဲ့ဖြစ်စေဥမာမဲ့ယုံလုံးလုံးတဲ့ယုံကပေးတဲ့လကဒါတရားသဖြင့်ရတယ်လို့ပြောမှာပဲအာဂတိတရားလွတ်ကင်းပြီးတော့ကိုလှုပ်အားနဲ့ကိုရတဲ့ငွေကြေးတနာလို့ဆိုလို့လည်းပေါ့အဲ့ဒါဘုရားဘာသာဝင် ဖြစ်လို့ရှိရင်ဒါတွေနဲ့ပဲစီးပွားရှာတဲ့နဲ့ဒီလိုပဲကြိုးစားပြီးတော့ရှာတဲ့နဲ့ ခဏခေတ်မှာတော့စီးပွားရှာတဲ့နည်းတွေအများကြီးပဲပေါ့နော်ဟိုတယ်လုပ်ပြီးတော့စီးပွားရှာတာလေဒါတရားသဖြင့်စီးပွားရှာတာပေါ့နော်ဒါရောက်တဲ့ခိုးတဲ့ပုဂ္ဂိုလ်တွေစီကအခကျင်းငွေရတယ်ဒီဧည့်သည်ကျိုးပို့လုပ်တာလေဒါတရားသဖြင့်စီးပွားရှာတယ်အယောင်းဝယ်လုပ်တာလေတရားသဖြင့်စီးပွားရှာတယ်ဘယ်သူ့ကိုမှထိခိုက်နစ်နာတာမဟုတ်တဲ့စီးပွားမှန်သမျှဟာဓမ္မိက တရားလမ်းကြောင်းမပြတ်စီးပွားရှာတယ်လို့ပြောနိုင်တယ်အဲ့ဒီလိုရလာတဲ့စီးပွားဥစ္စာဒါရှာပုံနဲ့ပတ်သက်ပြီးပြောတာရလာတဲ့စီးပွားဥစ္စာဘာအတွက်ရှာကြတာလဲရှာပြီးတော့ဘာအတွက်သုံးမှာလဲဟုတ်ပြီစီးပွားရှာတယ်ရလာပြီရလာပြီဆိုရင်နံပါတ်1က ကိုရီမန်းတဲ့လူတိုင်းလူတိုင်းဟာဟိုဘယ်သူပဲဖြစ်ဖြစ်စီးပွားရှာရဲဆိုတာကိုချမ်းသာဖို့ရှာတာဒါတော့တေချာဘောပါမှာပဲနော်ကိုချမ်းသာဖို့ကိုမိသားစုချမ်းသာဖို့ဆိုတာချမ်းချမ်းသာသာနေဖို့ရှာဒါရှာတဲ့နဲ့ဟာပဲကိုချမ်းသာအောင်လုပ်ရမယ်ကိုမိဘတွေချမ်းသာအောင်လုပ်ရမယ်အဲ့တော့မြတ်စွာဘုရားကဒီနေရာမှာ ပထမဆုံးလူတွေဟာစီးပွားရှာတာဟာမှန်ကန်တဲ့ရည်ရွယ်ချက်နဲ့စီးပွားရှာတာဘယ်လိုရည်ရွယ်ကြလဲရလာတဲ့စီးပွားကိုဘယ်လိုသုံးတယ်ဆိုစကလုံးချင်းချင်းနဲ့ပဲဖော်ပြတယ်အတ္တနံသူခေတိပိနေတိကိုချမ်းချမ်းသာသာနေတယ်ဝဝလင်းလင်းစားသုံးတယ်ကို့အတွက်ကောင်းကောင်းနေကောင်းကောင်းသုံးတယ်ရလာတဲ့စီးပွားကိုကို့အတွက်သုံးပြုရမယ် ပြီးတဲ့အခါမှာမာတပိတရောဒုခေတိပိနေတိကိုယ့်ရဲ့အမေဖေတွေကိုချမ်းချမ်းသာသာ နေစေတယ်ဝဝလင်လင်ကျွေးမွေးထားတယ်ဒါကိုရတဲ့စီးပွားကိုမှန်ကန်စွာအသုံးချခြင်းပဲမိဘကြွေးတာကုန်ပါစေကုန်ကြိုးနဲ့တယ်ကိုစားလို့ကိုချမ်းသာအောင် အသုံးပြုလို့ကုန်ရင်ကုန်ပါစေကုန်ကြိုးနဲ့တယ် ဒါစီးပွားရှာတာကိုကကိုချမ်းသာဖို့ကိုမိဘတွေချမ်းသာဖို့နောက်တစ်ခုကတော့ပုဒ္ဒထာရဓာတကမ္မကရပောရိတေတဲ့ပုဒ္ဒထာရဆိုတာသာသမီတို့အိမ်တော်ဘက်တို့ပုဒ္ဒထာရလို့ခေါ်တယ်ဓာတကမ္မကရပောရိတဆိုတာရှေးခေတ်ကတော့ အိမ်မှာအပိုင်ဝယ်ထားတဲ့ကြေးကျွန်ဆိုတာရှိတတ်တယ်ခဏိခေတ်မှာတော့ကြေးကျွန်မရှိဘူးအဲ့တော့ကာမကရပောရိသဆိုတာဝန်တန်းတွေကိုယ့်အိမ်မှာလှုပ်လှုပ်ဖို့ရခေါ်ထားတဲ့ဝန်တန်းတွေအဲ့ဆိုလိုတာကကိုမိသားစုကိုယ့်ရဲ့ဝန်တန်းတွေချမ်းသာဖို့အသုံးပြုတယ်ဝါဝလင်းလင်းစားစေတယ်ဆိုတော့ကိုရှာထားတဲ့စီပွားကို အခုတိုင်းပဲအသုံးပြုတယ်ဆိုလို့ရှိရင်ဒါဟာမှန်ကန်စွာအသုံးပြုခြင်းပဲလို့ရသော်ဖျားသတ်မှတ်ပြီးတော့ဖော်ပြတယ်မသုံးရဘူးပြောတာမဟုတ်ကို ကိုရှာတဲ့စီးပွားကိုဒီလိုပဲသုံးချကိုချမ်းသာအောင်သုံးပြုမယ်မိဘအတွက်သုံးပြုမယ်ကိုအိမ်အိမ်လူအိမ်သားဝန်ထမ်းများအတွက်အသုံးချတယ်ဒီအချက်ဟာဖြင့် ကျင့်တတ်စရာကောင်းတဲ့အချက်ပဲတဲ့နောက်ဒုတိယအချက်အနေနဲ့မြတ်စွာဘုရားဟောတယ်အဲ့ဒီရလာတဲ့ပစ္စည်းဥစ္စာတရားသဖြင့်ရလာတဲ့ဥစ္စာကိုဒုတိယအနေနဲ့ဘာသုံးချမလို့မိတ္တမစ္စေဒုခေတိပိနေတိလူတိုင်းလူတိုင်းမှာမိတ်ဆွေတွေရှိတယ် လုပ်ဖို့ကင်ဘက်တွေအပေါင်းအသင်းတွေရှိတယ်သူတို့မှာအခက်ခဲတစုံတရာရှိလာလို့ရှိရင်ကုညီသင့်တယ်သူတို့အတွက်သုံးချပေးတယ်ကိုရှာတဲ့ပစ္စည်းဥစ္စာသူတို့အတွက်လည်းပဲအကူအညီပေးတယ်ဆိုလို့ရှိရင်ဒါလည်းကျေနပ်စရာကောင်းတဲ့ဟာပဲတဲ့ဒါလည်းမမေ့တဲ့နဲ့ကိုနဲ့ကိုပတ်ဝန်းကျင်ဆိုတာမေတ္တာဆိုတာမေတ္တာသက်ဝင်ချစ်ခင်ကြတဲ့အပေါင်းအသင်းတွေ အမစ္ဆာဆိုတာလှုပ်ဖို့ကင်မဲ့တည်းတခါတရံခက်ခဲကြုံတဲ့အခါကျတော့ကိုယ့်ရဲ့ကူညီမှု ကိုယ်ခက်ခဲကြုံရင်လည်းသူတို့ရဲ့ကူညီမှုအပြန်အလှန်အားပြုပြီးတော့နေကြတာဖြစ်တော့ကြောင်းကိုရှာထားတဲ့စီးပွားတွေကမိတ်ဆွေတွေအတွက်သုံးချတယ်လုပ်ဖို့ကင်မဲ့တွေအတွက်သုံးချတယ်ဆိုရင်ဒါမှန်ကန်စွာသုံးချခြင်းပဲဖြစ်တယ်ခြေနှက်เสียကောင်းတယ်တဲ့ဒါလည်း ကိုရှာတာသူတို့အတွက်လည်းပါတယ်လို့သူဆိုလို့တယ်နောက်တတိယအချက်ကြတော့မြတ်စွာဘုရားပါဟောတော့လူလောကဆိုတာအခက်ခဲတို့ဘေးရန်အန္တရာယ်တို့ဆိုကြုံတတ်တယ်လေဒီဘေးရန်အန္တရာယ်နဲ့ပတ်သက်ပြီးတော့အဖြစ်များတာ မပြည်မှာအတူသီးများတာပါတော့ဆိုရှန်သူမျိုး၅ပါးတကယ်တော့စာပေကျမ်းကမှာရန်သူမျိုး၅ပါးလို့တိုက်ရိုက်သုံးတာတော့နည်းတယ်တိုက်ရိုက်သုံးတာတော့နည်းနည်းတယ်ပစ္စည်းဥစ္စာတွေနဲ့ပတ်သက်လာလို့ရှိရင်တော့ဒီယန္တမျိုး၅ပါးဆိုတာလူကိုယံပြုတဲ့ယန္တမျိုး၅ပါးတော့မဟုတ်ဘူးပစ္စည်းဥစ္စာ အကုန်ကြဖြစ်ပေါ်စေတတ်တဲ့အခြေအနေဆိုးတွေကိုဆိုလိုတာပဲလူတွေဆိုတာအများနဲ့နေကြတဲ့အခါမှာကိုပစ္စည်းဥစ္စာတွေဟာကိုအိမ်ကစပြီးတော့မီးလောင်တာမဟုတ်ပေမဲ့လို့သူများအိမ်ကလာပြီးတော့ကူးဆက်ပြီးတော့မီးလောင်ခံရတာမျိုးတွေလည်းရှိတယ်မီးဘေးတင့်တယ်ဆိုတာလောကမှာရှိနိုင်တယ်လေ မြို့ကြီးတွေပါကြီးတွေဆိုပို့ပြီးတော့ကြောင်းခင်မီတိုးတက်နေတဲ့မြို့တွေဒီနိုင်ငံတွေတောင်မှပဲမိပေးဆိုတာရှိတာအဲ့ဒီလေအဲ့ဒါကိုပဲမိကိုပဲရှန်သူလို့သဘောထားပြီးတော့ပစ္စည်းဥစ္စာကိုဖျက်လို့မိပေးတဲ့အခါမှာကိုရှာထားတဲ့ပစ္စည်းဥစ္စာဟာမိပေးကြောင့်ဆုံးရှုံးသွားတဲ့ပစ္စည်းဥစ္စာတွေအတွက် အစာထိုးကာကွယ်လို့ရတယ်မရှာဘူးဆိုရင် မီးလောင်ကုန်သွားရင်စားကြမရှိဖြစ်မယ်ပေါ့နော်အဲ့တော့ရှာပွေပြီးစုဆောင်းထားတဲ့ငွေကြေးဟာဒီလိုဘေးရန်အန္တရာယ်ကြုံလို့ရှိရင်သုံးချနောက်တစ်ခါရေဘေးဆိုတာမထမပဲနဲ့မျိုးတွေရွာတွေရေလွှမ်းတတ်တယ်ရေလွှမ်းသွားတဲ့အခါကျတော့ကိုပစ္စည်းတွေပါသွားတတ်တယ် အဲ့လိုပါသွားလို့ရှိရင်လည်းပစ္စည်းဥစ္စာတွေဆုံးရှုံးတာပဲဗမာပြည်မှာကိုတခါတော့တောင်သာဘက်မှာကျက်သွန်းနေဆိုင်တယ်သူတို့စီမှာရေပဲတော့မှအိမ်အောက်ရောက်တာမဟုတ်တော့ကျက်သွန်းတွေကိုရေအောက်ဖြန့်ထားညကြတော့မထင်ပါဘဲနဲ့မိုးတွေရွာတောင်ညရေတွေလာပြီးတော့အိမ်အောက်ထားတဲ့ကျက်သွန်းတွေကုန်ပါသွားတာဒါမျိုးလဲခြုံတတ်တယ်လေ ရှိတာတွေကုံရောရေမျောသွားအနာရဝိတထေကြီးကိုယ်တိုင်ကိုယ်ကလည်းသူကပိုးရှန်တဲ့ငွေချေးတွေကိုသူတို့ခေတ်ကတော့မြေကြီးထဲမြုပ်တယ်မြေကြီးထဲမြုပ်ထားလေးရှိတယ်ခုခေတ်လိုဘန်စနစ်မရှိဘူးဘန်စနစ်မရှိတော့တွင်တူးပြီးတော့မြေကြီးထဲမြုပ်ထားကြအဲသူမြုပ်ထားတာတာဝတိဆိုတာအသီရဝတိမြေကံမေးမှာရှိတာဟုတ် အစိရဝတိမြစ်ကမ်းဆိုမြစ်ဆိုတာဘာနဲ့တူတော့ဆိုမူးမြစ်နဲ့တူတယ်တောင်ကြရေတွေလာရင်ခါရဲရေစီးကတန်းတယ်ပတ္တစာရီတို့မျောသွားတယ်ဆိုတာအဲ့သူ့သားလေးတွေမျောတယ်ဆိုတာအဲ့ဒီမြစ်ပဲအစိရဝတိရေကအခုရောက်ရင်ရောက်လာတာဗမာပြည်မှာဓောင်းသေးချောင်းတို့လို့ပေါ့နော်ဓောင်းတော့မလွတ်ဘူးလို့ပြောတယ်အဲ့ဒီချိန်မှာ တောင်ကြရေကျလာလို့ရှိရင်တိုက်စားသွားနိုင်တယ် အဲ့ဒီမှာအနာတပိတ္တိကြီးကမြေကမ်းမှာသူပစ္စည်းတွေမြုပ်ထားတာ။ဩရေတိုက်စားပြီးကြွားတဲ့ရေထဲပါသွား။တော်တော်များများ ပစ္စည်းတွေပါသွားဘူးလေ။သူဆင်းရဲသွားသေးတယ်။ကျွေးတွေပြန်မရတာတို့မြုပ်နှံသိမ်းဆည်းထားတဲ့ပစ္စည်းတွေကခုနရေတိုက်စားလို့မြေထဲပါသွားတာတို့အဲ့လိုဆုံးရှုံးမှုတွေဖြစ်တတ်တယ်ပေါ့။ အဲ့ဒီလိုဖြစ်လာလို့ရှင်အစားထိုးရတည်နိုင်ဖို့အတွက်ဒီစီးပွားဥစ္စာကိုရှာကြရတယ်ရှာပြီးတော့အသုံးချတယ်လို့သူတို့ဆိုတယ်တခါတရံကျတော့အဲ့ဒီသဘာဝဘေးမဟုတ်ဖက်နဲ့တိုင်းပြည်အုပ်ချုပ်တဲ့မင်းဆိုးရာဇာတွေကနေပြီးတော့ဒဏ်တက်ထားတို့ဘာတို့ကိုယ့်ရဲ့လုံရောက်နဲ့ပတ်သက်ပြီးတော့မင်းဆိုးရာဇာတွေကဒဏ်တက်ထားတို့ ငွေကြေးတနာဆောင်ခိုင်းတာလို့လှုပ်လာတဲ့အခါကျတော့ငွေမရှိရင်အတော့ဒုက္ခရောက်မှာအဲ့တော့ပစ္စည်းရှာထားတယ်ဆိုမင်းတို့ရသားတွေကငွေတန်တက်ပြီဆိုလို့ရှိရင်လည်းကိုကပေးနိုင်ရမယ်ပတ်စံရှိတဲ့ပုဂ္ဂိုလ်ကပေးပြီးတော့ကို့မှာအနေကင်းအောင်လုပ်လို့ရတယ်နောက်တစ်ခုကတော့စောရစောရကိုဗမာလူကတော့သခိုးလို့သာပြန်တာ တကယ်ကတော့ဆောရဆိုတာတပုံလုံးလည်းပြန်လို့ရတာပေါ့နော်တောတွင်တပုံလေးဗမာပြည်မှာလည်းဒီနေ့ခေတ်မှာရှိတာလက်နဲ့ကိုင်အဖွဲ့စည်းတွေပေါ့အခေါ်တော့ပြောင်းချင်းပြောင်းသွားကြတယ်အဲ့ဒီမြို့မြို့ပေါ်မှာနေတဲ့လူတွေလည်းပဲ contact ကောက်ထားလို့အဆက်ပေးရင်ပေးမပေးလို့ရှိရင်ဒုက္ခရောက်တာပဲပေးနိုင်တဲ့ပုဂ္ဂိုလ်ကြတော့လေလွတ်သွားအခုလုံးလုံးစေတောင်ဖြစ်နေတာမျိုးတွေ စောရဆိုတာအဲ့လိုပုံကန်းနေတဲ့ပုံကိုယ်ကြီးမှန်သမျှဟိုတိတ်တိတ်ပုံခိုးတဲ့သခိုးလည်းပါပေါ့နော်ခုနလိုလက်နဲ့ကင်ပုံကိုယ်ကြီးအနေပြီးတော့ဝေကြည်ရဏတောင်းရင်လည်းပဲမပေးနိုင်ရင်လူဖမ်းခံရပေးနိုင်လို့ရှိရင်လွတ်မြောက်တယ်အဲ့ဒါအတွက်အသုံးချရင်လေဒါကိုချမ်းသာဒုက္ခအတွက်အသုံးချတာမဟုတ်မှန်ကန်တဲ့အသုံးချမှုပဲလို့မြတ်စွာဘုရားဟောတယ် နောက်ဆုံးတစ်ခုကတော့ကိုယ်အိမ်မှာပြောမကောင်းဆိုမကောင်းမလိမ္မာတဲ့မွေးစေဝါဆွဲတဲ့အတုံးဖြုံကြီးတဲ့သာသမီဆိုတာပေါ်လာတတ်တယ်အတောင်ဆမ်းမဲ့တဲ့သာသမီဆိုတာပေါ်လာတတ်တယ်အဲသူကလည်းရှိသမျှပစ္စည်းတွေဖြုံတတ်တယ်အဲ့ဒီလိုအမွေခံသားဆိုသမီဆိုအပိယတော်ဒါရတော်မချစ် မုန်းစရာကောင်းတဲ့အမွေခံသားသမီးတွေကလည်းပဲပစ္စည်းဥစ္စာကိုဖျက်ဆီးတတ်တယ်အဲ့ဒါကိုပဲယန္တမျိုးကားပါလို့ပြောတာရှေးမင်းမင်းခိုးသူ မချစ်မနစ်တဲ့အတော့အမွေခံသားဆိုသမီးဆိုအများကတော့အမွေခံဒီယန္တမျိုးကားပါကိုရေတွက်တဲ့အခါမှာရှေးမင်းမင်းခိုးသူမချစ်မနစ်တဲ့အတော့သူလို့တွက်ကြတယ်အမှန်မချစ်မနစ်တဲ့အတော့သူဆိုတာအတိပ္ပယ်မမှန်သေးဘူး မချစ်မနစ်တဲ့အပ်သောသားဆိုသမီးဆိုလို့သူတို့ဆိုလို့တယ်အမွေခံကိုပြောတာကြံတဲ့ကိုမုန်းတဲ့လူတွေပြောတာမဟုတ်ဘူးသူတို့ကလာပြီးဒုက္ခမပေးဘူးကိုသားသမီးကကိုဒုက္ခပေးတယ်အဲ့ဒီအမွေခံပုဂ္ဂိုလ်ကလည်းပဲပစ္စည်းတွေကိုသုံးတတ်ဖြုံတတ်တယ်လို့အဲ့ဒါလို့လောကမှာဒါကိုအာပဒါလို့ခေါ်တယ်မတိမပဲရောက်ရောက်လာတတ်တဲ့ဘေးရအန္တရာယ် မီးလောင်တာဆိုတာလည်းမမျောလင့်မဲနဲ့လောင်ခါရတယ်ရေတိုက်စားသွားတာဆိုတာလည်းမမျောလင့်မဲနဲ့ပဲမင်းတို့ရသာတွေကအခွန်တိုးကောက်တာတို့ဒဏ်ချတာတို့ဆိုတာလည်းမမျောလင့်မဲနဲ့ဖြစ်တတ်တယ်အေးသဘုံတက္ကနေကနေပြီးတော့ငွေကြီးတောင်းခံတာလည်းမမျောလင့်မဲနဲ့ဖြစ်တတ်တယ်ကိုယ်အိမ်မှာရှိတဲ့သားစုသမီးစုတွေအဖြုံးတာဆိုတာလည်းပဲဖြစ်လာတတ်တယ်ခဏခေတ်မှကြတော့တောင်းတိုးတောင်းလာလိုက်သေးတယ် ကိုဗစ်ယောဂါဖြစ်လို့စီးပွားဥစ္စာတွေပြက်ကုန်ကြအယောင်းဝယ်တွေပြက်ရှိသမျှလေးထိုင်စားနေရတာဒါလည်းရန်သူပဲယောဂါလည်းနော်လောက်ကင်စားတော့လို့မရတဲ့အခြေအနေမျိုးဖြစ်လာအဲ့တော့ရန်သူဆိုတာအဲ့ဒါကိုဆွလို့တယ်ပေါ့စီးပွားဥစ္စာပြက်ခြင်းရဲ့အကြောင်းတရားတွေကလောကမှာမြောက်များစွာရှိတယ်ထင်တယ် ဒါနမူနာအနေနဲ့အဖြစ်များတာအနေနဲ့မြတ်စွာဘုရားထုတ်ပြထားရေမင်းမင်းခိုးသူမချစ်မနစ်သက်သောမွေးကန်သားဆိုသမီးဆိုဆိုတာအဲ့ဒီလိုဘေးရန်မျိုးတွေဟာမထင်မှတ်ဖက်နဲ့ကျုံလာတတ်တယ်ကျုံလာလို့ရှိရင် ကိုရှိတဲ့ပစ္စည်းနဲ့ကိုယ့်ကိုယ်ကိုဒုက္ခမဖြစ်အောင်ကာကွယ်လို့ရတယ်ပစ္စည်းဥစ္စာရှိတဲ့ပုဂ္ဂိုလ်ကကာကွယ်လို့လို့ရတယ်လို့သူတို့ပြောတာအကယ်၍သာကိုယ်မှာပစ္စည်းဥစ္စာမရှိဘူးဆိုရင် လူဒုက္ခရောက် ကာဝယ်လို့မရနိုင်ဘူးအဲ့တော့ဒီနံပါတ်3အချက်နဲ့ပစ္စည်းဥစ္စာကိုအသုံးချမယ်ဆိုရင်လည်းဒါမှန်ကန်စွာအသုံးချခြင်းပဲလို့ပြောကိုရှာပွေတာဒါအတွက်လည်းပါပဲဆိုလိုတာကပစ္စည်းဥစ္စာတွေကိုတရားသဖြင့်ရှာရှာပြီးရင်သိသိရမယ်သိသိထားတဲ့ပြီးတဲ့အခါမှာဒီအချက်တွေအတွက်အသုံးချရမယ်လို့ဒီလိုပြောတာเนาะ ဒီကိစ္စတွေကြုံလာလို့ရှိရင်အသုံးချရမယ်နောက်တစ်ခုကတော့ဘာလို့ဆိုရင် လူဆိုတာလူဝတ္တရားတွေရှိတယ်လူတရားတွေကိုလောက်ရတယ်မိသားစုတိုင်းမိသားစုတိုင်းမှာလူဝတ္တရားဆိုတာလာအိုးဗမာပြည်မှာဆိုလို့ရှိရင်တော့နော်ဝတ္တရားဆိုတာတွေကမင်္ဂလာဆောင်တို့ဘာတို့ ဖိတ်လို့ရှင်သွားပြီးတော့ဟိုလက်ဆောင်ပေးရတာတို့ဒါမျိုးတွေဒါဝတရားလို့ခေါ်တယ်လူတွေရဲ့ထုံတန်းစင်လာတွေကများတယ်လူမျိုးတွေရဲ့ထုံတန်းစင်လာအတိုင်းမသွားလို့လည်းမရဘူးမလုံးလို့လည်းမရဘူးမလုံးရင်ဟိုမလုံးချင်လို့မတော်ဘူးဆိုတဲ့အရာကိစ္စမျိုးတွေကရှိတတ်တယ် အဲ့တော့လူ့ဝတ္တရားနဲ့ပတ်သက်ပြီးတော့လည်းပဲငွေကြေးတဏကလိုအပ်တယ်လောကလူတွေဟာလှုပ်တဲ့လှုပ်ထက်တဲ့လူ့ဝတ္တရားတွေကဘာတွေတုံးတို့တရားတွေနဲ့ပတ်သက်ပြီးတော့ဒီမှာဖော်ပြထားတာကတော့မြတ်စွာဘုရားက လူဆိုတာတဲ့ဆွေမျိုးတွေဒုက္ခရောက်နေလို့ရှိရင်ဒီတိုင်းကြည်နေလို့မရဘူးတဲ့ကိုယ်ဆွေမျိုးကိုပေကံထောက်ပံ့ရမယ် မာပြည်ကလူတွေကတော့ဆွေမျိုးတောင်မကပါဘူးလှူကြတန်းကြတယ်အခုကိုဗစ်ကာယကာယောဂါဖြစ်ပွားနေတဲ့အချိန်မှာဆိုရင်ပြည်သူလူထုတွေကရေရောစွာလှူကြတန်းကြတာ တွေတွေ့နော်စေရနာထက်တန်စွာလှူဒန်းကြတယ်အဲတနည်းအားဖြင့်ပြောမယ်ဆိုရင်ကိုယ်နိုင်ငံသားတွေကကိုယ်ဆွေမျိုးတွေပဲပေါ့နော်အဲ့တော့ဆွေမျိုးတွေကို လိုအပ်တဲ့အချိန်မှာကုညီထောက်ပံ့ပေးတယ်အဲ့ဒါကိုညာတိပလိလို့ခေါ်တယ်ပလိဆိုတာပမာတွေထဲမှာတော့ပလိနတ်စာကျွေးတယ်ဆိုတဲ့အတုံးနဲ့တူတူပဲအဲ့တော့ဆွေမျိုးတွေကိုပိကန်းတယ်စွန့်ကြဲတယ်တာဝညာတိပလိလို့ခေါ်တယ်နောက်တစ်ခုကလူတိုင်းလူတိုင်းမှာဧည့်သည်ဆိုတာရှိတတ်တယ် ဧည့်သည်နဲ့ပတ်သက်လာလို့ရှိရင်နော်။အိုးလူတွေဟာသူ့ဧည့်သည်ကိုယ့်ဧည့်သည်ဆိုလို့ခီးသွားတဲ့အခါခုခေတ်မှသာဒီတဲကိုကန်းတွေဟိုတယ်တွေ guest house တွေနဲ့တက်ခုစရာရှိတာရှင်းတော့ကတော့ဒီလိုမဟုတ်ဘူးကိုစီလာကိုအိမ်တဲသူစီလာသူအိမ်တဲဆိုတာမျိုးလို့ဧည့်သည်ဆိုတာသိပြက်လိမရှိကြအောင်နော် ဗမာလူမျိုးတွေရထုံတော့စလားဧည့်သည်ဆိုတာရှိကြတယ်အခုခေတ်တော့အဲ့ဒါလို့ဧည့်သည်မျိုးကရှိတော့ရှိမယ်နဲသွားပြီသူကဧည့်သည်တဲเสียနေရာတွေတည်တံ့ရှိသွားတဲ့အခါကျတော့တည်တည်ဖြစ်စေမတည်တည်ဖြစ်စေငွေကြေးသုံးချပြီးတော့ဧည့်သည်တဲအဲ့ဒါလို့မဟုတ်ဘဲနဲ့ကိုယ်စီလာတဲ့ဧည့်သည်ကြတော့ကိုယ်ကတောင်းဝန်ယူရတယ် အဲ့ဒီကိုတာဝန်ယူတာမြန်မာနိုင်ငံပဲရှိတော့တယ်ထမကျန်တဲ့နိုင်ငံတွေမရှိတော့ဘူးမရှိတော့တော့ဒီယဉ်ကျေးမှုကဗမာပြည်ပဲရှိတော့မယ်ထင်တယ်တည်တည်ချာချာသူတေသနာလုပ်ကြည့်ရင်တော့အဖြေသိမှာပေါ့နော်တခြားနိုင်ငံတွေမှာတော့မရှိဘူးသေချာဖိတ်မှသာသွားလို့ရတာမဖိတ်ဘဲနဲ့လာတဲ့ဧည့်သည်ဆိုမြန်မာပြည်မှာပဲရှိလိမ့်မယ်မြန်မာပြည်ကတော့ဧည့်လာရင်ကိုပဲပျော်ပြီးတော့ဧည့်သည်ကိုကြောကျွေးကြတယ် အဲ့မျောနေတာတောင်ရှိတယ်ဗမာပြည်ကြီးတာရင်အဲ့လာတယ်ဆိုပြီးတော့တော့ပမာလူမျိုးတွေကတော့အဲ့ကိုညီးညူတာတိတ်ပြီးတော့မရှိကြတော့အဲ့ဒီကိုယ်အိမ်လာတဲ့ဧည့်သည်ကိုကျွေးလိုက်ရမွေးလိုက်ရမှခြေနှက်တယ်ဆိုတာအခုတောရွာတွေမှာရှိတော့မဲ့တာဧည့်သည်ဆိုတာရှိတော့မဲ့ကိုယ်ရရောက်လာရင်ကိုယ်ဧည့်သည်ကိုမစားခြင်းနေပြီဧည့်သည်ကောင်းကောင်းချက်ကျွေးတယ်မြန်မာလူမျိုးတွေက ဒါမြတ်မယဉ်ကျေးမှုအနေနဲ့ရှိနေတော့မယ်ကိုမြို့တွေတော့နည်းနည်းရှားသွားပြီထင်တယ်အဲ့ဒါလို့အဲ့ဝပြုတာကိုလည်းအတိထိပလိလို့ခေါ်တယ်အစိုးရတွေကြတော့ကိုယ်ကဖိတ်တဲ့နိုင်ငံညာဧည့်သည်တွေတို့နော်အစိုးရအချင်းချင်းသွားတဲ့ဧည့်သည်တွေထမင်းကျွေးရတာတို့ဘာလို့ဒါမျိုးတွေအခုချိန်မှရှိတော့နိုင်ငံတော်ဧည့်သည်ဆိုပြီးတော့ဧည့်သည်ကို ကျွေးရမွေးရတာကိုတိထိပတိလို့ခေါ်တယ်အဲ့ဒါလည်းယဉ်ကျေးမှုတရားအနေနဲ့လူမှုရေးရကုသကောင်းမှုပြုခြင်းတစ်မျိုးပဲဧည့်သည်ကျွေးတာဟာဒီကုသမရအောင်မဟုတ်ဘူးကုသရတယ်ကုသရတဲ့ကိစ္စတစ်ခုပဲနောက်တစ်ခုကတော့ဘာလို့ဆိုရင် ကိုမိသားစုထဲမှာ ပိုးပွားပြီးပင်ကစပြီးကိုယ်ဆွေတွေမျိုးတွေထဲမှာတမလုံးဘဝရောက်သွားတဲ့ပုဂ္ဂိုလ်တွေဘယ်နည်းပဲရကွယ်လနာနှစ်ပတ်လဲဘလောက်ဘယ်နှစ်ပြည့်ဘယ်နှစ်နှစ်ပြည့်ဆိုတာမျိုးတွေလုပ်ပြီးတော့လူတွေကကုသကောင်းမှုလုပ်ကြတယ်အဲ့ဒါကိုပုဗ္ဗပေတပလိလို့ခေါ်တယ်ကွယ်လွန်ခြင်းဘယ်နှစ်နှစ်ပြည့်ဆိုပြီးတော့လုပ်လေကုသကောင်းမှုလုပ်ပြီးတော့သူ့အတွက်ကုသအမြရှိစုတာဟာလည်းပဲ ဗုဒ္ဓဘာသာတွေမှာရှိတော့မြန်မာပြည်မှာလည်းရှိနေတော့မို့ဒါကိုပုပ္ပပိတာပလိလို့ခေါ်တယ်နော်အဲ့လိုကုသိုလ်ကောင်းမှုလုပ်ကြတယ်နောက်တစ်ခုကတော့ဘယင်းတွေကတိုက်ပြည်အုပ်ချုပ်တဲ့မင်းဆိုးရာဇာတွေအတွက် အခွန်တော်ဆက်တရတာကိုရာဇပလိလို့ခေါ်တယ်အချိုးကျအမြတ်တော်ကွန်နော် စားတောက်ခွန်လုပ်ငန်းခွန်စသဖြင့်အဲ့ဒီခွန်တွေပေးရတာလဲရာဇပလိလို့ခေါ်တယ်အဲ့ဒါတွေလဲမှန်မှန်ကန်ကန်ပေးခြင်းဟာကုသိုလ်ရတဲ့အလုပ်ပဲကုသိုလ်မရဘူးတော့မဟုတ်ကုသိုလ်ရတာပဲဒါလဲစေရနာနဲ့အခွန်ဝန်ထမ်းလို့ရှိရင်လည်းပဲကုသိုလ်ဖြစ်တာပဲနောက်တစ်ခုကဒေဝတာပလိတဲ့ဒေဝတာပလိဆိုတာကိုမျိုး ဆွေမျိုးအစဉ်ဆက်ကနေပြီးတော့နတ်တွေကို ပူဇော်ပတ်သမှု ပြုတာအဲ့ဒါကိုတချို့ကနတ်ကိုးကွယ်တာလို့ထင်တယ်နတ်အောင်မဆွဲဘူးတို့ဘာတို့နတ်အောင်ဆွဲတာဟုတ်ပဲအဆွဲလန်းတစ်ခုလို့ပြောကြတာလည်းရှိတယ်မြတ်စွာဘုရားဟောထားတာတော့အဲ့ဒါလို့မဟုတ်ဘူးเนาะကိုးကွယ်တာနဲ့ပူဇော်တာနဲ့ကတခြားစီပဲ အိမ်လာတဲ့ဧည့်သည်ထမင်းကျွေးတာကိုးဝယ်တာမှမဟုတ်တာထို့တူပဲနတ်ကိုလည်းပဲပေးနေကြပူဇော်ပွဲတစ်ခု ပေးတာဒါဒေဝတာပလိလို့ခေါ်တယ်အဲ့လိုမျိုးကလည်းပဲကိုရိုးရမပြက်ပြုလုပ်ခြင်းကိုမမြင်ရပေမဲ့လို့နတ်တွေကကိုပေါ်မှာမေတ္တာတက်ရောက်တယ်ရိုးရကိုဖြတ်လိုက်လို့ရှိရင်လည်းသူတို့ရင်ထဲမှာမကြည်မနှက်ဖြစ်နိုင်တယ်ဒါ နော်သို့သောလူမဟုတ်သည့်အတွက်ကြောင့်မသိကြတဲ့အခါကျတော့ဒါဘာမှမဖြစ်ဘူးလို့တို့ထင်တယ်ဟိုလူနတ်ပြောတာနတ်ကိုွယ်တာဖရာတရားတန်ခါနေမဟုတ်ဘူးနတ်ကိုအလေးထားပြီးဒီလိုကိုွယ်တာ ပြောကတော့မဖြစ်သင့်ဘူးပေါ့ခုနလိုနတ်အုံးကြီးဆွဲတယ်ကိုရိုးရအရာပူဇော်နေကြအောင်ပူဇော်တယ်နောက်ဆုံးပဲဖရာပန်းတင်ရင်ကနေပြီးတော့ ဒီဖျားပန်းနတ်ကနေပြီးတော့ဖျားကိုလှူဖို့ဆိုပြီးတော့ပေးမယ်ဆိုရင်အဲ့နတ်ကကို ပို့ပြီးတော့ခြေစူးတင်မှာအဲ့တော့ဒေဝတာပလီထဲမှာအကောင်းဆုံးဒေဝတာပလီကတော့အုံသီးဆွဲတာမဟုတ်ဘူးကုသိုလ်ကောင်းမှုလုပ်ပြီးတိုင်းအမြတ်ဝေတာအကောင်းဆုံးပဲပေါ့နော်ဒါလည်းဒေဝတာပလီလို့ပြောနေကုသိုလ်လုပ်ပြီးတဲ့အခါတိုင်းမှာကိုမမြင်ရပေမဲ့ကိုယ့်ရဲ့အိမ်ဆောင်နဲ့ကိုဆောင်နဲ့အကြောင်းဆောင်နဲ့ဆိုတာလို့ပေါ့နော် ဒါတွေကဟိုစာထဲမှာအဆောက်နတ်လို့ဆိုပေမဲ့လို့ကိုယ်လာစောင်းရှောက်နေတာတော့မဟုတ်ဘူးကိုယ်နဲ့ပတ်သက်ပြီးတော့ဖြစ်နေတာအဲ့ဒါကိုဆိုလိုတယ်လို့ယူဆအဲ့တော့ကိုယ်နဲ့အနီးပတ်ဝန်းကျင် မှာဖြစ်နေတဲ့နတ်တွေကိုကိုကိုယ်တိုင်ကကုသကောင်းမှုလုပ်တိုင်းလုပ်တိုင်းအမြတ်ပေးဝေခြင်းအပြင်သူတို့နဲ့မိတ်ဆွေဖြစ်ပြီးသူတို့ရဲ့စောင့်ရှောက်မှုကိုရတယ်ရသော်ဗျာကဘယ်လောက်ထိခေါ်ထားတော့ ဒေဝတာနုကံပိတော ပောသောတရာဘတ္ထာနိပတ္တိကိုကနတ်တွေကိုအရေးတယူလုပ်ပြီးတော့ကုသိုလ်အမြဝေငှလို့သူတို့မှာဘုံကုတိဆိုတက်သွားတဲ့အခါမှာသူတို့ကကိုယ့်ကိုတနာဆောင်လျှောက်လာမိဘကကိုယ့်ကိုကြည့်ကိုယ်သားသမီးကိုကြည့်တယ်လို့ပဲနတ်တွေကကိုယ့်အတွက်စိတ်ချိနှပ်ပြီးတော့နတ်တွေကချိနှပ်ပြီးတော့ချိချိပြီးတော့ ဘေးရန်နဲ့မရောက်ရအောင်သူတို့ကြိုတင်သိလို့ရှိရင်လေလမ်းလွဲပေးတယ်ကုညီတယ်မဆာတယ်အနေရိကင်းအောင်လုပ်ပေးတယ်ဒါအချွန်တက်ကြီးနဲ့ကောင်းကင်အဆင်းပြီးတော့လာလောက်မှာမဟုတ်ဘူးပေါ့နော်တခါတရံကြုံတတ်တယ်မို့လားကိုကခကြီးသွားတယ်ကားပြက်နေတယ်တော်ကြီးထဲမှာတော်လန်းထဲမှာကားပြက်နေတယ် အာကိုနဲ့သိတဲ့မိတ်ဆွေကရောက်ပြီးရောက်လာပြီးတော့ကူသွားတယ်သို့မဟုတ်ကိုကူညီမဲ့ပုဂ္ဂိုလ်ရောက်လာတယ်အဲ့လိုမျိုးတွေဟာနတ်တရဲ့အကူအညီဆိုဖြစ်နိုင်တယ်မြမရာဇဝင်မှာရှိတဲ့ကျန်စီမင်းကြီးဟာမင်းမင်းပြအနောထဘရင်လက်တက်ကမင်းပြမင်းတန်တင့်တော့သူကထွက်ပြေးရတဲ့အချိန်မှာသူနဲ့ဆူတောင်းဘက်မင်းမဟာခီရိကနေပြီးတော့သူ့ကိုဆောင်းလျှောက်တဲ့ဆိုတာနောက်ပိုင်းလာပြောတယ် တန်ခါသေးအောင်ဆောင်ပြီးတော့ဟိုပကံပို့ပေးတယ်အဲ့ဒါတကယ်တန်ခါသေးမဟုတ်ဘူးတဲ့မေမခေရီနတ်ကလည်းလောက်ပါဒါပေမဲ့နတ်အနေနဲ့လာလောက်တာမဟုတ်ဘူးလူတယောက်တန်ခါသေးရေထဲမှာလောလောတဲ့လူတယောက်အနေနဲ့သူ့ကိုခဲသွားတယ်ဟောအဲ့ဒါမျိုးတွေဒါဒေဝတာနုကံပိတောနတ်တွေရဲ့ဆောင်ရှောက်မှုကိုခံရတယ်လို့ပြောနိုင်တယ်အဲ့တော့ဒေဝတာပလိဆိုတာလေလောက်တာဒါ လှုပ်တင်လှုပ်ထိုက်တယ်လို့ပဲပြောရမှာနတ်ကိုးကွယ်တာနဲ့နတ်ပူဇော်တာနဲ့မတူဘူးဆိုတာကိုတော့မှတ်ထားဖို့လိုတယ်ပေါ့နော်အဲ့ဒါလို့ဒီဒီအချက်တွေအတွက်ပစ္စည်းဥစ္စာကိုသုံးချတယ်ဆိုရင်လည်းဒါကောင်းသောသုံးချခြင်းပဲကိုယ့်အတွက်အကျိုးရှိနိုင်တယ်နံပါတ်5ကျတော့ဘာပြောတော့ဆိုအကျင့်ကောင်းနေထိုင်ကောင်းတဲ့တမနာပြမနာ ရှင်းတော့ကတော့ဘာသာရေးသမားတွေကိုခြုံပြီးတော့သမဏနဲ့ဖြစ်မနာတယ်ကိလေသာကိလေသာငြိမ်းအောင်ကျင့်နေတဲ့ပုဂ္ဂိုလ်တွေကိုသမဏကိလေသာတွေကိုတွန်းလှန်ဖယ်ရှားတဲ့ပုဂ္ဂိုလ်တွေကိုမကောင်းမှုတွေတွန်းလှန်ဖယ်ရှားတဲ့ပုဂ္ဂိုလ်တွေကိုပြမနာဆိုပြီးတော့အဲ့ဒီဘာသာရေးဆိုင်ရာအကျင့်တိလကောင်းတဲ့ပုဂ္ဂိုလ်တွေကောင်းတဲ့အည်အသွင်းရှိတဲ့ပုဂ္ဂိုလ်တွေကိုနော်အဲ့ဒီပုဂ္ဂိုလ်တွေဟာကိုချင်းတိလနဲ့ပြည့်စုံကြတယ် သူတို့ကိုသူတို့ဆုံးမကြတယ်သူတို့စိတ်ငြိမ်အေးအောင်နေကြတယ်အဲ့ဒီပုဂ္ဂိုလ်တွေကိုဒါနကောင်းမှုသူတို့ကိုလှူဒန်းပြီးတော့ဒါနကောင်းမှု ပြုတာဟာလည်းပဲလှုပ်တင်လှုပ်ထိုက်တဲ့အလုပ်ပဲတဲ့အသုံးချတဲ့နေအဲ့တော့အနာရောဂီတထေးကြီးကိုတော့မြတ်စွာဘုရားဒီတရားဘာကြောင့်ဟောရတော့ဆိုတာစဉ်းစားကြည့်ပေါ့နော်နာရောဂီတထေးကဘုရားဘာသာလည်းဖြစ်ပြီးဘုရားလည်းကြောင်းဤဆောက်လှူထားတယ် အဲ့တော့ဒီတရားဟာအလုံးအတွက် guideline တစ်ဖွဲ့ဖြစ်အောင်မြတ်စွာဘုရားလမ်းညွှန်မှုပြောတာလူဖြစ်လာရင်စီးပွားရှာမယ်ရှာရင်တရားသဖြင့်ရှာရလာတဲ့ပစ္စည်းကိုနံပါတ်1မိမိကိုယ်တိုင်မိဘတွေမိသားစုတွေကိုယ့်ရဲ့ဝန်ထမ်းတွေချမ်းသာအောင်ထားနံပါတ်2 မိတ်ဆွေသင်္ဃာတွေချမ်းသာအောင်ထောက်ပံ့နံပါတ်3ဘေးရန်အန္တရာယ်ကျုံလာလို့ရှိရင်ငွေကြေးတနာကိုသုံးချပြီးတော့ကာကွယ်နံပါတ်4လူမှုရေးနဲ့ပတ်သက်ပြီးတော့ဆွေတွေမျိုးတွေထောက်ပံ့တာတို့ဧည့်သည်တောင်းတဲ့အတွက်ကျွေးကျွေးမွေးတာတို့ကိုယ်ဆွေတွေမျိုးတွေတဲ့ကတမန်တော်ဘုရားပြောင်းသွားတဲ့ပုဂ္ဂိုလ်တွေရည်စူးပြီးတော့ကုသိုလ်ကောင်းမှုလုပ်တာတို့ ဘယင်မင်းနေခါအလျော်စွာတောင်းဆိုတဲ့အခွန်ပဏာတွေကိုပေးတာတို့ကိုမီယုဖလားနတ်တွေကိုပူဇော်ဝဲပေးတာတို့တနည်းအားဖြင့်အမြတ်တမ်းပေးဝေတာတို့ဒါကောင်းတဲ့အလုပ်တွေပဲနောက်ပြီးတော့ဌာနကောင်းမှုလုပ်တယ်အဲ့ဒီအချက်၅ချက်နဲ့ပစ္စည်းဥစ္စာကိုသုံးချရမယ်ဒါမှန်ကန်စွာ သုံးချတယ်လို့ခေါ်တယ်အဲ့လိုမှန်ကန်စွာသုံးချခြင်းဖြင့် မြတ်ဗုဒ္ဓရဲ့အရိယတာဝကမြတ်ဗုဒ္ဓရဲ့တပိတာဝကတွေဟာဘုရားကဒီဗုဒ္ဓတာဝကအရိယတာဝကလို့သုံးထားတာမြတ်စွာဘုရားရဲ့တပိတွေအနာရိန်ကအရိယတာဝကပဲအဲ့ဒီလိုသုံးထားတဲ့အရိယတာဝကတွေမှာလက်တွေ့မှာဘာအကျိုးရှိသလဲခုတိုင်းသုံးချလို့ရှင်စီးပွားရှာတော့ကလည်းတရားသဖြင့်ရှာတယ်ရလာတဲ့စီးပွားကိုလည်းမှန်ကန်စွာသုံးချတယ်လို့ အဲ့ဒါလို့အသုံးချလိုက်လို့သူရှာဖွေထားတဲ့ပစ္စည်းဥစ္စာတွေကုန်သွားရင်တောင်မှပဲရှင်းတတ်တယ်ငါသုံးချလိုက်တာငါအလကားသားတစ်ခုမှမဟုတ်ဘူးလှုပ်တင်လှုပ်ထိုက်တဲ့နေရာတွေငါလှုပ်တာပဲရှင်းတတ်တယ်အကယ်၍မကုန်ဘူးစီးပွားဥစ္စာကရှာထားတာများလို့စုဆောင်းမှု အားကောင်းသည့်အတွက်ကြောင့်မကုန်ဘူးဆိုလို့ရှင် မကုန်လို့လဲဝမ်းသာကြည်နူးရတယ် လှုပ်သိမ်းလှုပ်ထိုက်တာတွေလှုပ်လှုပ်လို့လဲဝမ်းသာကြည်နူးရတယ်တစ်ဖက်စလုံးကတွေးကြည့်လိုက်လို့ရှိရင်ခြေနှက်ဆရာကြီးပဲအဲ့ဒီလိုကိုယ့်ရဲ့ဘဝကိုခြေနှက်အားရမှုဖြစ်ခြင်းဟာဥဒ္ဓမအရေးကြီးတဲ့ကိစ္စတစ်ခုပဲကိုယ့်ဘဝကိုမခြေမနှက်ဖြစ်နေတဲ့ပုဂ္ဂိုလ်တယောက်ဟာကောင်းကျိုးချမ်းသာရဖို့ခဲနေပေါ့နော်ကောင်းကျိုးချမ်းသာဒါကြောင့်မို့မြတ်စွာဘုရားကခြေနှက်အားရမှုတွေဒီတိုင်းနေမယ်ဆိုရင်ဒုဘဝမှာခြေနှက်အားရမှုရှိတယ် တော့နောက်ဆုံးအနေနဲ့မြတ်စွာဘုရားကဘာနဲ့ဟောထားတော့ဆိုရင်ဒီချက်တွေကိုအလုံးပေါက်ပြီးတော့ဒီပုဂ္ဂိုလ်ဟာသူ့ကိုယ်သူစဉ်းစားတယ်ငါရှာထားတဲ့ပစ္စည်းတွေငါအတွက် အသုံးချရတယ်ငါကျွေးမွေးဆောင်ရှောက်မဲ့ပုဂ္ဂိုလ်တွေအတွက်လည်းကျွေးမွေးဆောင်ရှောက်တယ်ဘေးရန်အန္တရာယ်တွေကိုလည်းဒီပစ္စည်းနဲ့ငါအကာအကွယ်လုပ်နိုင်ခဲ့တယ်ဒါနကောင်းမှုလည်းငါလုပ်နိုင်ခဲ့တယ်ဆိုပြီးတော့သူကခြေနဲ့ ခြေနဲ့တယ်ကုံသွားတာခြေနဲ့တယ်နောက်ဆုံးမှာလောကမှာပစ္စည်းရှာတာကိုကဓာရီဆောင်ရွက်ဖို့ရှာတာတိမ့်ထားဖို့ရှာတာမဟုတ်ဘူးတိမ့်ထားရင်လည်းအလကားပဲကိုသိရင်ထားပြခဲ့မှာပစ္စည်းငွေကြေးဒနာရှာဖွေရတယ်ဆိုတာအခုဟာတွေလှုပ်ဖို့ရှာဖွေတာဖြစ်တယ်ဒီအချက်၅ချက်ကိုလှုပ်ရမယ်ဒီလိုဆုလို့တယ်ပေါ့နော်အဲ့ဒီအလုံးလှုပ်လိုက်ခြင်းအပြင်တွေးကြည့်တိုင်းစိတ်ထဲမှာဝမ်းသာခြင်းမှုဖြစ်တယ် အဲ့လိုဝမ်းသာကြည်နူးမှုဖြစ်ပြီးတော့ငါးပါးသီလလုံခြုံတဲ့အမျိုးကောင်းသားမျိုးကောင်းသမီးဟာတဲ့ဒီလမ်းကြောင်းအတိုင်းလျှောက်လန်းသွားလို့ရှိရင်ဒီဘဝမှာလည်းပဲချီးမွမ်းခံရပြီးတော့သေတဲ့နောက်မှာလည်းပဲကောင်းရသူအတိဘဝကိုမြေကြီးလက်ခတ်မရပါတော့ရောက်တယ်လို့မြတ်စွာဘုရားဒီလိုဟောတာအဲ့တော့ခြေနှက်เสียအလွန်ကောင်းတယ်ပေါ့နော်ကိုရှာထားတဲ့ပစ္စည်းနဲ့ကိုဘဝဟာဒီဘဝမှာလည်းကောင်းတာတွေလုပ်လဲရတယ် နောက်ဘဝမှာလည်းကောင်းတဲ့ဘုံရောက်သွားတဲ့ဆိုတာတိတဲ့ခြေနဲ့ဆရာပဲကောင်းတော့မှာနော်အဲ့တော့အနာရဝိတတိကြီးကိုမြတ်စွာဘုရားဒီသူ့ရဲ့အစ္ဆာတရားချိပြီးတော့ဒီတရားကိုဟောကြားတာဖြစ်တယ်တရားချက်ခင်သူတော်စင်ပြိဿပေါင်းတော့အာရိယတုတ်တံမှာစီးပွားဘယ်လိုရှာပြီးဘယ်လိုနေရာမှာအသုံးချတယ်ဆိုတာကိုကွက်ကွက်ကွင်းကွင်းရှင်းလင်းစွာမြတ်စွာဘုရားဖော်ထုတ်ဟောကြားခဲ့တာဖြစ်တယ် အဲ့တော့ဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာမြတ်စွာဘုရားရဲ့လမ်းညွှန်ချက်ကိုသိပြီးတော့ဒုတိတွေဟာဘဝနေနေထိုင်နေစီပါဥစ္စာကိုတရားသဖြင့်ရှာမယ်ရလာတဲ့စီပါဥစ္စာကိုနှမျောတွန့်တို့ပြီးတော့မနေဘဲနဲ့ဒီအတွက်ဒုတိတွေအသုံးချရမှာဖြစ်တယ်လို့ကိုစီကိုစီမှတ်တမ်းနိုင်ယူထားတဲ့အတိုင်းလိုက်နာကျင့်သုံးနိုင်ကြပါစေကုန်သတည်း ကုသရှင်တွေကတိုက်ဆွရင်းဆိုလိုက်ဤသက်ချရအောင်နော်ရှေးသက်လေးရှာဟမ်ရှေးသက်ချမယ်နော်အရှင်ဖရာဖရာဖရာတွေတော်တို့သည်ဖရာတွေ ဓမ္မအတိညာဏ်ရရှိစေရန်ရှိတန်ကြလျက်ဓမ္မတပင်စင်ကျင်ပါပြုလုပ်ကြ၍အမတဒါနာဓမ္မဒါနာတရားအလှူတော်ကို ပေးလူကြပါကုန်၏တရားတော်မြတ်ကိုယုတိလေးမြတ်စွာမမတ်သာသာအာယုန်ထားလျက်နာကြကြပါကုန်၏တရားတော်မြတ်ကို တတ္တဗဝတ္ထုအစုစုတို့ဖြင့် ပူဇော်ကြပါကုန်၏ယနေ့ယခုအာထုတ်ပြုလို့ရသောဤကောင်းမှုဤကုသိုလ်စေရနာသည်နိဗ္ဗာန်ချမ်းသာ၏အကြောင်းအထောက်ပံ့ဖြစ်ပါစေတည်းဤကောင်းမှုဤအဖို့ဘာကကို အမိအဖအဖိုးအဖွာဆရာသမားမှစ၍ကဘာသူကဘာသာလူနတ်မြမတတ္တဝါအများတို့အားကုသိုလ်အမြတ်ဝေငှပါကုန်၏ကုသိုလ်အမြတ် ကိုစီရာကြကုန်သည်ဖြစ်၍ကိုစိတ်နှပြချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းအာလုံးကြာကြာသမျှအမြအမြအမြ ရှုတော်မူကြပါကုန်တော်သာဓုသာဓုသာဓုအာလုံးကြာကြာသမျှအမြအမြမြရှုတော်မူကြပါကုန်တော်သာဓုသာဓုသာဓုအာလုံးကြာကြာသမျှ အမြအမြအမြရှုတော်မူကြပါကုန်လောသာဓုသာဓုသာဓု